ခန်းကြီး9အငယ်1မှ9ဒါရီမင်းကြီးနန်းဆန်လေးနှစ်ခိတလူမြည်သောနဝမလလေးရနေ့တွင်သာဝရဖျားရှိတော်၌ဆုတောင်းခြင်းငှာ၎င်းနှစ်ပေါင်းများစွာပြုတကဲ့သို့ပြစ္စမလတွင်ငိုကြွေး၍ချိုးချံစွာကျင့်ရပါမည်လို့ဟုကောင်းကင်ဘုရားအရှင်သာဝရဖျား၏အိမ်တော်၌ရှိသောယေဘရဟိနှင့်ပရောဖက်တို့အားမေးလျှောက်ခြင်းငှာ၎င်းရှေရီဇာ ယေခင်မေလက်နှင့် သူတို့လူများကိုဘုရားသခင်၏အိမ်တော်သို့စေလွှတ်ကြသောအခါ၊ကောင်းကင်ဗိုလ်ခြေအရှင်ထာဝရဘုရား၏နှုတ်ကပတ်တော်သည်ငါဇာခရိသို့ရောက်လာ၍၊ယဇ်ပုရောဟိတ်တို့နှင့်ပြည်သူပြည်သားအပေါင်းတို့အားသင်ဆင့်ဆိုရမည်မှာ၊အနှစ်ခုနစ်ဆယ်ပတ်လုံးသင်တို့သည်ပဥ္စမလနှင့်သတ္တမလတွင်အစာရှောင်၍ငိုကြွေးမြည်တမ်းသောအခါ၊အကယ်စင်စစ် ငါအလိုရှိသည့်အတိုင်းငါအားအစာရှောင်ကြသလောစားတော့သောအခါ၌လည်းကိုအလိုအလျောက် စားတော့ကြသည်မဟုတ်လောယေရုရှလင်မြို့မပြည့်စီပင်၍ပတ်လည်၌ရှိသောမြို့ရွာတောင်မျက်နှာရက်နှင့်မြေညီသောရက်၌လူများတည်သောအခါရှေးပရောဖက်တို့ဖြင့်သာဝရဖျားကြွေးကြော်တော်မူသောအမိန့်တော်ပြည့်စုံပြီးမဟုတ်လောဟုမိန့်တော်မူ၏အငယ်၈မှ၁၄ ထိုအခါထာဝရဘုရား၏နှုတ်ကပတ်တော်သည်ဇာခရိသို့ရောက်လာသည်ကား၊တရားအမှုကိုတရားသဖြင့်စီရင်ကြလော့။သနားခြင်းကရုဏာစိတ်နှင့်တယောက်ကိုတယောက်ကျေးဇူးပြုကြလော့။မိဘမရှိသောသူ၊မုတ်ဆိုးမ၊တကျွန်းတနိုင်ငံသား၊ဆင်းရဲသားကိုမညှဉ်းဆဲကြနှင့်။တယောက်ကိုတယောက်မကောင်းသောအကြံကို မကြံကြနှင့်ဟု ကောင်းကင်ဗိုလ်ခြေအရှင်ထာဝရဘုရားမိန့်တော်မူသော်လည်း၊သူတို့သည် နားမထောင်ဘဲ လွတ်အောင်ယုံကြ၏မကြားစေခြင်းကနားကိုပိတ်ကြ၏တရားစကားကို၎င်းကောင်းကင်ဘုရားရှင်သာရဖျား၏ဝိညာဉ်တော်သည်ရှေးပရောဖက်တို့ဖြင့်ထားတော်မူသောစကားကို၎င်းသူတို့သည်မကြားစေခြင်းကမိမိတို့စိတ်နှလုံးကိုစိန်ကြောက်ကဲ့သို့မာစီကြ၏ထိုကြောင့်ကောင်းကင်ဘုရားရှင်သာရဖျားသည်အလွန်အမျက်ထွက်တော်မူ၏ငါဟစ်ခေါ်၍ သူတို့သည်နားမထောင်သကဲ့သို့၊တဖန်သူတို့သည်ဟစ်ခေါ်၍ငါလည်းနားမထောင်ဘဲနေပြီဟုကောင်းကင်ဗိုလ်ခြေအရှင်ထာဝရဘုရားမိန့်တော်မူ၏။သူတို့မသိသော လူမျိုးအပေါင်းတို့တွင် လေဘွေတိုက်၍ငါလွင့်ပြီ။ထိုကြောင့်၊သူတို့ပြည်သည်လူဆိတ်ညံလျက်ရှိ၍၊အဘယ်သူမျှမသွားမလာ၊သာယာသောပြည်သည်သုတ်သင်ပယ်ရှင်းရာဖြစ်လေပြီတကားဟုမိန့်တော်မူ၏။